ဟောမယ်တရားဘုံနဲ့ဟင်းဆရာဝိုင်းပုံနဲ့ဘာမုံလဲအဲဒါဆိုင်နေပြီးတော့ဝေထားတယ်မိစ္ဆာသမုပ္ပါဒ်တရားကတော့အရင်ကခေါ်ထားပြီးသားသာဥလည်းပဲပထမရဲဒုတိယရဲနဲ့တွဲဆိုင်နေကြဝေထားပြီးသားရှိနေပါလေ အဲ့ဒါလည်းတော့ပို့ပြီးဟောပြရတော့မရှိပါဘူးဒါပေမဲ့လို့အခုတော့ဒီဇာဥကိုစိစဉ်ငါကမကြည့်နိုင်တဲ့ပုံကိုယ်တွေအတူတူနားလည်ရအောင်လို့ဒိဋ္ဌသမုပ္ပါသယုတ်ခွဲပြီးတော့ဟောဖို့ရာလောက်ပါပဲဟိုအရင်ကဟောပြီးသားတရားစာအုပ်တဲ့ ဘိုးပြီးတော့ထူးခြားပြီးဟောကြားကြည့်လို့တော့မဟုတ်ပါဘူးအဲဒါအညာသာဥဒေကြည်ရဆိုရင်တော့သဘောပေါက်နေမှာပါပဲဒါပေမဲ့ခုတော့အကြောင်းအကျိုးတရားတွေတရုပ်ခွဲပြီးတော့ဟောမလို့အဲဒီမှာဆယ်ဝိုင်းပုံနဲ့ဆယ်ဝိုင်းကနှစ်ပုံရှိတယ်ဒီမှာကြားထားတဲ့ပုံနှစ်ခုမှာ ညနံပါဘုံပြနံပါဘုံကဒီသက်ကဘုံတော့မဟုတ်ဘူးကြီးကညာသက်ကဘုံမဟုတ်ဘူးညနံပါဘုံမဲ့အဲ့ဒါဟောရမယ်အဲသိဥစွာဟိုတန်းကဒိဋ္ဌသမုပ္ပါပါဠိတော်ဘုန်းကြီးရုပ်ပြီးတော့ဟောလိုက်အောင်မယ်မင်းစေတမောပါဠိရုပ်လို့လည်းကောင်းပါရဲ့လွယ်လွယ်လွယ်ပါဠိမတတ်တဲ့ပုဂ္ဂိုလ်တွေလည်းကြည့်ထားမယ်ဆိုလိုလည်းပါပဲ။ regdbụ hụa dịghị ji wareka nyezụhụ ya a. tarnaabị dịaọrọmri kanta enihi ya ha ya w eee a mak a နောက်ဓာတုသစ္စာအိန္ဒြေကိုကြော်ပြီးတော့အဲ့ဒါတွေလည်းသိပြီးတော့အရင်ကြီးလာပါအောင်ဒါကြောင့်ပရိစ္ဆသမုပ္ပါဝီပင်အရအဲဒီကဟောရဲ့ရာဒေသနာရဒီနေ့ဟောဖို့ပါပဲသာဝေဒနာပြင်မှာပရိစ္ဆသမုပ္ပါကိုလည်းပြုခွဲပြီးမြတ်စွာဘုရားဟောတယ်အဲဒီတိုင်းဟောဖို့ပါပဲ အဝိဇ္ဇာပစ္စယသင်္ခါရာသင်္ခါရာပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယရဏံသလာယရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေရဏဝေရဏပစ္စယတဏတဏပစ္စယဥပါရဏံဥပါရဏပစ္စယဘဝဘဝပစ္စယဇာတိ သာတိပိစယသရမရဏံသောကာပရိဒေဝဒုက္ခဒေါမနတုပါဘာကမွန်တိဧဝမေတတ္တကေဝလတဒုက္ခခန္ဓာသသမှုရယောဟောတိသာဒီကသမုပ္ပါမူလာယင်းဒေသနာအချင်းချုပ်ပါပဲအဲဒီဒေသနာအချင်းချုပ်ကတရားမြန်မာပြန်ထားတဲ့လိစ္ဆသဘောမြန်မာပြန်တဲ့

ပါဠိကိုဝိညာဉ်ရောက်နာရောက်ဖြစ်ပြီးသူပါဠိအတိုင်းဒါဘာသာပြန်ထားတာပါပဲအဲဒါကိုဘုန်းကြီးကရှိရဆိုပေးမယ်ဒီသံဃာထဲမှာစာကြတဲ့ရှိပါတယ်နောက်ကလိုက်ဆိုကြသုဇရဥပနောက်ကြက်ထားရင်လည်းကောင်းတယ်လို့ဆိုအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်သင်္ခါရကြောင့် ဘဝတဲ့ဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့်အာယရဏ6ပါးဖြစ်သည်အာယရဏကြောင့် သာဖြစ်သည်အသာကြောင့်ခံစားမှုဝေဒနာဖြစ်သည်ဝေဒနာကြောင့်သနာဖြစ်သည်သနာကြောင့်သွေလာမှုဥပါဒာဖြစ်သည်ဥပါဒာကြောင့်ကြောင်းကံဘဝဖြစ်သည်ကြောင်းကံကြောင့် ဘဝပေဖြစ်မှုသာတိပေါ်လာသည်အဲဒီမှာတော့ဇာတိဖြစ်ပြီးဇာတိကဖြစ်ခြင်းဖြစ်နေလို့ဖြစ်ပြီးဆိုရင်ဇာတိမှာကိုတခါအဖြစ်ရှိနေအောင်ဒါမှဇာတိပေါ်လာပြီလို့ဗမာစကားပရိယစကားတစ်မျိုးနဲ့လဲပြီးတော့ပြန်ထားတယ်จิตကြောင့်ကံကြောင့်ဘဝတွေဖြစ်မှုဘဝတွေ ဇာတိပေါ်လာသည်ဇာတိကြောင့်ပူခြင်းဒေခြင်းပေါ်လာသည်တို့ရိပ်ပူဆွေးခြင်းပူကျွေးခြင်းပူဆင်းရဲခြင်းဆင်းရဲခြင်းသိပြည့်စွာပူပန်ခြင်းတို့ဖြစ်ပေါ်လာကြသည် ပေါင်းဤနည်းဖြင့်သံသာနဲ့မရောမစဲဆင်းရဲစုတသက်သာဖြစ်ပေါ်လျက်ရှိစေသည်ဧဝမေတ္တာဒုက္ခခန္ဓာသာသမုဒယဟောတိဧဝံဤပုံဤနည်းဖြင့်ကေဝလတဒုက္ခခန္ဓာသာ ဆင်းရဲစုတက်တက်ဤဆင်းရဲစုတက်တက်ဆိုတော့ဆင်းရဲကြီးတယ်ပဲပြန်ချမ်းသာမှာပါဘူးအတ္တကောင်ပုဂ္ဂိုလ်ကောင်လည်းမပါဘူးအဲဆင်းရဲစုတက်တက်ဆိုတော့ချမ်းသာမှာပါဘူးဆိုတော့အတိပ္ပယ်ပေါ်လွင်အောင်လို့ချမ်းသာနဲ့မရောမဖြစ်ဆင်းရဲစုတက်တက်သာဖြစ်ပေါ်နေပြီဆင်းရဲတက်တက်ဖြစ်နေတာပဲလောကအနေအချင်းတော့လူဖြစ်နေတယ်နတ်ဖြစ်နေတယ် မြမာဖြစ်နေတယ်ပုဂ္ဂိုလ်တ attva ဖြစ်နေတယ်ဒီလိုပြောရဆိုရအမှန်စင်စစ်ကတော့သင်ရသူသက်သက်ပါပဲတဲ့အကြောင်းကြောင့်အကျိုးတရားတွေဆက်ဆက်ဖြစ်နေတာပဲအဲ့ဒါလေးကိုရခေါင်းစဉ်နေရရင်ဒါလေးကိုမှတ်သားထားပြီးတော့ပြစ်ထားရင်ကောင်းတယ်မာဠိလိုကတော့အမျက်တခါကြားနေရအောင်လားဒါ ကျင်းကျင်းအများပုဂ္ဂိုလ်တွေအတွက်သိမလွယ်ဘူးအော်ဗမာပြာမတွေ့ပြာကတော့လောဘဒေါသကတော့အဝိဇ္ဇာကြောင့်အာတုမှုသင်္ခါရတော့ဖြစ်ကြပြီဒါပြည့်ထားတယ်နားလည်နေတာပဲအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်အဝိဇ္ဇာဆိုတာဘာလဲလို့ညဇာဗျာမေခွန်းထုတ်ပြီးတော့ပြေထားတယ်ဟောလို့ ဒီဇင်ပါဠိတော်မှာပဲအဘိဓမ္မာပါဠိတော်ဒါဝင်သနာပြင်ဟောတဲ့အခါမှာဒါဝေဘာနာသတ္ထကဓမ္မဝိဇ္ဇာသရတောပရိစ္ဆသမုပ္ပါတရားတို့တွင်အဝိဇ္ဇာအဝိဇ္ဇာဟုသည်ကဓမ္မပဲနိအဝိဇ္ဇာဆိုတာကဘာလဲဒုက္ခေအညာနံဒုက္ခသမုယေအညာနံဒုက္ခနိရောဓေအညာနံ ဒုက္ခနိရောဓဂာမိမြာပရိဒါအညာနာဣဒံဟောသတိယာဟောသတိအဝိဇ္ဇာဒုက္ခဆင်းရဲစု၌အညာနာမသိခြင်းအသိမှားခြင်းသဘောဒီ၎င်းဒုက္ခသမုဒယဆင်းရဲကြောင်းတရား၌အညာနာမသိခြင်းအသိမှားခြင်းသဘောဒီ၎င်းဒုက္ခနိရောဓ င်းရဲချုပ်ခြင်းသဘော၌ဉာဏနာမသိခြင်းအပြီးမှခြင်းသဘောဖြင့်၎င်းဒုက္ခនិရောဓဂာမိနိယပရိဒါယဒုက္ခဤချုပ်ဒုက္ခဤချုပ်ခြင်းသဘောသို့ဟဲ့ရောက်သောအကျင့်ပฏิပါဏာ၏ဉာဏနာမသိခြင်းအပြီးမှခြင်းသဘောဖြင့်၎င်းအတ္တိစီအရာဤမသိခြင်းအပြီးမှခြင်းသဘောကိုဝိဇ္ဇာဝိဇ္ဇာဝိယုသတိခေါ်သောအ၏အဝိဇ္ဇာဆိုတာ မသိခြင်းအသိမှားခြင်းသဘောပဲတဲ့ဝိဇ္ဇာနှမျိုးရှိတယ်အမှန်ကိုမသိတာကလည်းဝိဇ္ဇာအမှားကိုသိတာကလည်းအဝိဇ္ဇာဝိဇ္ဇာကဝိဇ္ဇာဆိုတာသိရလို့အိဗယ်ရှိတယ်ဝိရတိဇာနာတိတိဝိဇ္ဇာသိတတ်တဲ့သဘောကဝိဇ္ဇာဉာဏ်ပဲဝိဇ္ဇာဆိုတာသိတာဉာဏ်အသိဉာဏ်ကိုဝိဇ္ဇာလို့ခေါ်တဲ့ နာဝိဇ္ဇာအဝိဇ္ဇာပါဝိဇ္ဇာအပညာနေနာမဟုတ်ဆိုတော့အပညာမဟုတ်ဘူးဆိုတော့မသိရဖြစ်သွားတာပေါ့မသိယုံနေမဟုတ်ဘူးအလွဲပြီးတာလည်းဖြစ်သွားတာမသိမှတော့အလွဲပြီးတော့တာမျက်စိလည်းကလည်းတူတယ်မျက်စိလည်းကရှင်းတော့တောင်မြောက်အမှားတိုင်းမသိဘူးဆိုရင်အလွဲပြီးတော့တာပဲအလွဲပြီးရင်လည်းအမှားတိုင်းမသိတာပဲအဲဒီလိုပဲ အဝိဇ္ဇာဆိုတာကမသိတာတဲ့သိတာမဟုတ်ဘူးအပညာမဟုတ်ဘူးအပညာမဟုတ်တော့အလွဲသိတာတဲ့မသိတဲ့သဘောမသိုံမျှသဘောကတော့အာပတိပတ္တိအဝိဇ္ဇာတဲ့အာပတိပတ္တိပတိပတ္တိဆိုတာမှန်တိုင်းသွားမှန်တိုင်းပြီးအာပတိပတ္တိဆိုတာမှန်တိုင်းမသိဘူး အလွယ်သိတာကတော့မိစ္ဆာပฏิပတ်ကြီးတဲ့အလွယ်သွားတယ်အလွယ်မှကိုသိသွားတယ်အဲဒါအဲဒါကိုဘုန်းကြီးကသံဘုဒ္ဓပြီးထားတယ်အဘိအဲလောက်တာအောက်ကပဲအဲဒီအောက်ကပြည့်စုံသမုပ္ပါသံဘုကြီးဆိုပြီးတော့အာငင်္ဂာနေတော့သံဘုကြီးပေါ့လေအဲဒါကိုဘာသာကြောင်တော့မကြည့်ပါဘူးသူက အမှန်မသွားအမှန်မြင်ကဝိဇ္ဇာကြောင့်သံသာလိန်တို့ညီညွတ်ကိုလေသုံးမျိုးမူကံပြုစီမာယဝိညာဉ်တွေ့သနာယုတ်ကလည်းသောရအာယရဏဖတ်တာ၆ပြဝေဒနာကြောင့်တဏှာ၆တာဥပါဒာနဲ့ဖြစ်ရာအကြောင်းကပင်လောင်း၍သို့ကောင်းဘဝဖြစ်ရပြန်ရာဥပါဒေရေပူဆွေးနေငိုကြွေးကိုနာစိမချမ်းမြဘူဝံရသည်လုံးဝဆင်းရဲစုသာသည်အထက်ကပါဠိမြန်မာပြန်ကိုမြန်မာလင်္ကာနဲ့ မှတ်လို့ပြုလို့တော့ကောင်းအောင်လို့တူတူလေးချုံပြီးတော့ရေးထားတယ်အဲဒီလည်းငါလည်းပြည့်ထားနိုင်ရင်ကောင်းတယ်လို့ပေါ်လွင်တယ်လို့အဲအမှန်မသွားအမှန်မြင်ကအဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်ဆိုတဲ့စကားလုံးလေးကအဝိဇ္ဇာဆိုတာဘာလဲမပြီးပဲနေမဆိုတော့အမှန်မသွားအမှန်မြင်ကအမှန်မသွားဘူးအမှန်တိုင်းမသိဘူး အမှားမြင်တယ်အမှားပြီးတယ်အမြင်မှားပြီးမှားတယ်အဲ့ဒါဝိဇ္ဇာပဲတဲ့အမှန်တိုင်းမသိတာကဝိဇ္ဇာအမှားအပြီးမှားတာကလည်းအဝိဇ္ဇာအမှန်တိုင်းမသိတာဝိဇ္ဇာပဲအပြီးမှားတာကဝိဇ္ဇာနောက်ဆုံးဘုအောက်ကအတူကျုပ်ကြတော့အမှားမသွားအမှားပြီးမြင်အဝိဇ္ဇာအဲ့ဒီအဝိဇ္ဇာအမှားမသွားအမှားပြီးမြင်တဲ့သဘောပဲဘယ်ဟာတွေအမှားမသွားဘယ်ဟာတွေအမှားတိုင်းမသိတာတော့ ရားတွေအလွဲပြီးတာတော့ဆိုဒုက္ခအညာဏဒုက္ခသစ္စာ၌မှန်တိုင်းမပြီးတာအလွဲပြီးတာဒုက္ခသစ္စာကဒုက္ခသစ္စာဆိုဆင်းရဲအပြည့်မှာမယ်ဒုက္ခလေးပါးမှာဒုက္ခသစ္စာဆိုဆင်းရဲအပြည့်မှာအဲဒုက္ခလေးပါးဒုက္ခလေးပါးကဆိုဥမှဆိုရင်တော့ဒုက္ခလေးပါးဆိုဥမှသဘောပေါက်တာဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာလို့အမှန်တရားဆိုတာ၄ပါးပဲရှိတယ် ဒါမှပုဂ္ဂိုလ်ရဲ့ဤဒါနာမှာဆိုရင်ဒုက္ခနဲ့သမုဒယဒုက္ခနှစ်ပါးပဲဒီပဲនិရောဓမေဃမရှိဘူးនិရောဓမေဃကတော့အရိယပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ပုထုဇဉ်ပုဂ္ဂိုလ်တွေမှာនិရောဓမေဃတို့ကမှန်းဆပြီးတော့ကြည့်ရတာတဲ့อืมကိုယ်တဏ္ဍာရှိတဲ့တရားတွေမဟုတ်ဘူးအဲဒုက္ခသစ္စာဆိုတာဆင်းရဲအရှင်းမှန်တရား သမုဒိယသစ္စာဆိုဆင်းရဲဖြစ်ကြောင်းဖြစ်မှန်တရားဆင်းရဲဆင်းရဲဖြစ်ကြောင်းဖြစ်မှန်တရားနိရောဓသစ္စာဆိုဆင်းရဲငြိမ်းရာဖြစ်မှန်တရားမေဃသစ္စာဆိုတာဆင်းရဲငြိမ်းကြောင်းဖြစ်မှန်တရားအဲဒီဥစ္စာလေးပါးဒီကဆိုင်ဆိုကြအောင်ညဒုက္ခသစ္စာဒုက္ခသစ္စာဆင်းရဲအဖြစ်မှန်တရား ဒုက္ခသစ္စာဆင်းရဲစေမှန်တရားဒါဆိုရတဲ့မပါဘူးနော်မြတ်စွာဘုရားပြိဿဘုရားထဲမှာထည့်မတော့ဒုက္ခသစ္စာဆင်းရဲစေမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအစင်မှန်တရား သစ္စာမြဲကြည်ကြောင်းစင်မှန်တရားဒုက္ခသစ္စာနဲ့သမုဒိယသစ္စာအတ္တဝရိသနာမှာကြည့်နေတာဒုက္ခသစ္စာတွေပဲအဲဒီဒုက္ခသစ္စာတွေကြည်ကြောင်းတရားတွေရှိတယ်ကြည်ကြောင်းတရားရှိလို့ဒုက္ခသစ္စာတွေဆင်းရဲတွေပြင်းဆင်းရဲနဲ့ဆင်းရဲကြောင်းပါပဲဒုက္ခသစ္စာ ဒုက္ခသစ္စာဆင်းရဲခြင်းမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအခြင်းမှန်တရားနိရောဓသစ္စာဆင်းရဲငြိမ်းရာအခြင်းမှန်တရားနိရောဓသစ္စာဆင်းရဲငြိမ်းရာအခြင်းမှန်တရား မေဃသစ္စာမြဲငြိမ်းချမ်းအစဉ်မှတရားမေဃသစ္စာမြဲငြိမ်းချမ်းအစဉ်မှတရားအဲဒါသစ္စာလေးပါးဆိုတာဒါပဲအရေးကြီးတာကဒုက္ခသစ္စာတွေအမှန်တိုင်းပြီးဖို့ဆင်းရဲတွေပဲဆိုတော့မှန်တိုင်းပြီးမှဆင်းရဲတွေပြီးမှဆင်းရဲငြိမ်းအောင်လို့ကြားမှာ ဆင်းရဲပြီးရင်လည်းပြီးလို့ဆင်းရဲဖြစ်ကြောင်းတရားလည်းပြီးအောင်မှာအကြောင်းပြီးမှအကြောင်းပယ်မှအကျိုးတရားကငြိမ်းမှာဒါကြောင့်ဆင်းရဲငြိမ်းကြောင်းဆင်းရဲဖြစ်ကြောင်းတရားလည်းပြီးပါလိုပါပဲဒါတော့ဆင်းရဲငြိမ်းတာအဖြစ်မှလည်းပြီးပါလိုတာပဲဆင်းရဲဆင်းရဲငြိမ်းတာမဖြစ်အဖြစ်မှမဟုတ်သေးမဲ့တောင်းတန်းတခဏငြိမ်းတာကိုအကောင်းမှနေလို့ရှိရင်တော့မဖြစ်သေးဘူး အဲဒါဆင်းရဲငြိမ်းရာအစစ်မှန်တရားဒါရတိဝါလိုတဲ့ဆင်းရဲငြိမ်းရာအစစ်မှန်တရားရောက်ဖို့ရတာလည်းပဲအဲဒီဆင်းရဲငြိမ်းရာရောက်ကြောင်းဖြစ်တဲ့တရားပြီးဝါကလည်းလိုတာဆင်းရဲငြိမ်းကြောင်းအစစ်မှန်တရားမေဃသစ္စာလည်းလိုတယ်မေဃသစ္စာပွားများမှဆင်းရဲငြိမ်းရာဆက်ရောက်တယ်ဒါကြောင့်သစ္စာလေးပါးတရားက လူရင်းမယ်သစ္စာလေးပါးကြောင်းမြတ်စွာဘုရားဟောတာအဲဒီသစ္စာလေးပါးထဲမှာအဝိဇ္ဇာကဒုက္ခအညာဏဒုက္ခဒုက္ခသစ္စာဆင်းရဲစိမှန်တရား၌အညာဏအမှန်မသိအမှားသိသောသဘောအမှန်မသိအမှားသိပြီဒုက္ခတွေဆင်းရဲတွေကိုဆင်းရဲမှမသိဘူးဆင်းရဲလို့မထင်ဘူးဆင်းရဲလို့မထင်ုံနဲ့မကဘူး ချမ်းသာရလို့ထင်နေတဲ့အမှားပေါ်လေကျင်းမတင်မှတော့ချမ်းသာတင်တော့တာပေါ့ဒီအညာဏဒုက္ခဒုက္ခသစ္စာနဲ့အညာဏအမှန်တိုင်းမသိအမှားသိတော့သဘောအမှန်မသိရင်အမှားသိတာပဲဒုက္ခဆင်းရဲဒုက္ခသစ္စာကိုဆင်းရဲလို့အမှန်တိုင်းမသိဘူးဆိုရင်ချမ်းသာတင်တော့တာဘောလို့ကချမ်းသာတင်ဆင်းရဲရလို့မတင်ဘူး အဲဒီဒုက္ခသစ္စာကဘာတွေတုံးဆိုလို့ရှိရင်သံခိတေနာပင်စုပါရနခန္ဓာဒုက္ခသံခိတေနာအခြင်းအပြင်ပစ္စ၅ပါးကုန်သောဥပါရဏခန္ဓာဥပါရဟိအာယုံဖြစ်သောယုံနာစုတော်သည်ဒုက္ခသစ္စာဒုက္ခသစ္စာဆင်းဆင်းရဲခြင်းမှတရားတွေသည်ဒုက္ခသစ္စာဆင်းရဲခြင်းမှတရားဆိုတာဥပါရဏခန္ဓာ၅ပါးပဲတဲ့ဒီမှာဥပါရဏခန္ဓာဆိုအမြဲပြောပြောနေကြတာ

ဆွဲလန်းတာလည်းဥပါရမေဒိဋ္ဌိနဲ့ပြင်းပြင်းမှပြီးဆွဲလန်းတာလည်းဥပါရမေအဲဒီဆွဲလန်းမှုဤအာယုံဖြစ်နိုင်တဲ့ယုံနာတရားတွေကိုဥပါရณะခန္ဓာခေါ်တယ်ဒါလေးကသိချာနားလည်မှာသာဝေကျမ်းဂန်တွေသင်ကြားနေတယ်လို့ဥပါရณะခန္ဓာဆိုတာပြောတာပြောနေတာအဲအလွဲရောက်သွားတော့တယ်ဥပါရณะခန္ဓာဥပါရအာယုံဖြစ်တယ်ဆိုတော့ ဘယ်တရားတော့ဆိုတာမိမိတို့သာနာမှာတကယ်ဖြစ်နေတဲ့တရားတွေပဲမျက်စိကမြင်လိုက်နားကကြားလိုက်နှာခေါင်းကအနံလိုက်တရားရရတာစသည်ကိုယ်ကတွေ့သည်ဒီကုစဉ်ကကြံစည်တဲ့6မျိုးပဲအဲ့ဒီ6မျိုးတွေပဲဥပါဒာနဲ့ဆွဲလန်းတာတရားဟာတွေဆွဲလန်းတာမဟုတ်ဘူးသာဝေကျမ်းငန်းတွေကရေးသားပြီးတော့ခေါ်ပြထားတဲ့အဲယုံ28ခုတို့ လောကီစိတ်80ခုတို့စေတသိက်ဒွေပညာသား50ခုတို့အဲဒီလိုဟောဟာရတွေကိုအာရုံပြုပြီးတော့ဆွဲလန်းတာမဟုတ်ဘူးဘယ်မှာဆွဲလန်းတော့မိမိတို့သာနာကမြင်နှမ်းကြတိုင်းဆွဲလန်းနေတယ်အဲဒီတော့မြင်နှမ်းကြတိုင်းဟာဥပါဒณะခန္ဓာတွေပဲအဲဒီဥပါဒณะခန္ဓာတွေကိုဒုက္ခလို့သိရမှာသာရဲကပါတဲ့အတိုင်းယုံ29ခုကဒုက္ခသစ္စာအဲလောကီစိတ် 80နဲ့တခုကဒုက္ခသစ္စာအဲ့ဒီ80တခုနဲ့ရှင်ရဲ့စိတ်သိ52ခုကဒုက္ခသစ္စာလို့ဒီလိုပြီးုံနဲ့မဖြစ်ဘူးဒါကသူကနာမည်တွေပဲအဲ့ဒါကဥပါဒณะခန္ဓာဥပါဒณะဆွဲလို့ဆွဲလာမယ်နဲ့သာဝေကျမ်းကမသိမှုရဲ့ပုံကိုယ်တွေဖြစ်အဲ့ဒီမိတောင်းမပြီးဘူးဆွဲလာမှုရဝေးရောဖြစ်တာတော့လောကီစိတ်82ခုဆိုတာလဲကြားတော့မကြားဘူးအဲစေတသိက်လောကီစိတ်82ခုစေတသိက် 50နဲ့ကိုဒွေပညာသားအဲ့ဒါလည်းမကြဘူးယုံ28ခုစွာလည်းမကြဘူးသာမဏေမှုတဲ့ပုဂ္ဂိုလ်တွေမှာမကြဘူးဘယ်စွဲလမ်းကြရှိမလဲဒါပေမဲ့လို့သာသမှုဒီဖြစ်စေမသမှုဒီဖြစ်စေဆွဲလမ်းမှုကတော့ရှိနေတာပဲဘယ်မှာဆွဲလမ်းလို့ဆိုမြင်တိုင်းကြားတိုင်းဆွဲလမ်းနေတယ်အမြင်တိုင်းကြားတိုင်းဆွဲလမ်းတဲ့တရားတွေကိုဥပါဒနဲ့ခန္ဓာလို့ခေါ်တာအဲ့ဒီတရားတွေကဒုက္ခသစ္စာဖြစ်တယ်ဒါလည်းပြည်ရရေးထားတဲ့အမြင်တွေမဟုတ်ဘူးတချို့ ဒါလည်းဘယ်တော့ရေးထားတဲ့အမိတွေတိုင်းဆင်ញင်ုံနဲ့ဒုက္ခသစ္စာသိခဲ့အောင်မင်းတော့ဘယ်ဟုတ်မလဲမဟုတ်ဘူးမိမိတို့သာနာတကယ်ဖြစ်နေတဲ့တရားတွေပြီးမှမိမိတို့သာနာမှာတကယ်ဖြစ်နေတဲ့တရားတွေကိုမပြီးတော့ဘာဖြစ်တော့ဆိုတော့ဒီအလွဲပြီးတယ်ဆင်းရဲမှမပြီးဘူးသံသာတွေတော့ထင်နေတယ်အများအချင်းပေါ့မြင်တိုင်းမြင်တိုင်းဟာ ကောင်းတာလည်းပဲမြင်ရတော့သဘောကျတယ်မြင်မှုနဲ့စပြီးတော့ချမ်းသာတယ်လို့ထင်တယ်မြင်ရတာလည်းကောင်းမြင်ပြီးတာလည်းကောင်းမြင်ရဌာနမျက်စိနဲ့တကွာဒီကိုယ်လုံးယုတ်ကလည်းကောင်းတယ်ဒီလိုထင်နေတယ်အဲ့ဒါဒုက္ခသစ္စာကိုအလဲပြီးနေတာပဲဆင်းရဲမှအမှန်တိုင်းမသိပဲဖြစ်နေတာမှန်ကတော့ မြင်တိုင်းမြင်နေတာသူခိုက်တာနဲ့သူဖြစ်ပြဲသွားတာကြီးတဲ့ဘာမှအရင်မရဖမ်းမရဘူးဘာမှဒီနာမရှိဘူးအာကိုရမရှိဘူးမြင်ပြီးကြောက်မြင်ပြီးကြောက်ဖြစ်ဖြစ်ပြီးပြက်သွားတာခဏတစ်ပြက်ဖြစ်ပြနေတဲ့တရားတွေဘာမှအာကိုရမရှိဘူးဆင်းရဲတွေပဲတဲ့ဖြစ်ပြီးကြောက်တာလို့ဆင်းရဲတွေဘာမှအာကိုရမရှိတဲ့တရားတွေအဲ့ဒါတွေအကောင်းမှပြီးတော့အမြင်ကောင်းတွေရအောင်လိုက်ပြီးတော့ကြားရတာပြန်မနဲ့အာအမြင်ကောင်းတွေ ဘောလန်းတို့ရှင်တို့ရုပ်ရှင်တွေဘာလို့ကြည့်ရဆိုလို့ရှိရင်အဲဒါကိုကြည့်နိုင်အောင်လို့ဒါအခါချင်းကိုပြေးနိုင်အောင်လို့ဆရာရတယ်အဲ့ဒီသွားဖို့ရာခကြီးစိတ်တွေပါတဲ့လူတာပဲအဲ့ဒါအမြင်ကောင်းနေရအောင်လို့အားထုတ်ရတယ်တကယ်မြင်ပြီးရတဲ့ပြီးနေကြလားဆိုပြီးနေတာလည်းမမြင်ပြီးကြောက်လို့တာမရှိဘူး မကြည့်ဘူးနောက်ရကြလို့ရှိရင်လည်းအပြစ်ဘောလန်းတဲ့ပင်လေးကြည့်ရင်ကြည့်ပါမှမကြည့်လို့ရှိရင်ရင်လေးကဟာထုတ်ပြီးတော့ကြည့်လို့လည်းဖြစ်တာမဟုတ်တော့ဘူးမကြည့်ဘူးအဲဒါမြင်တိုင်းမြင်တိုင်းဖြစ်ပြနေတာလေတဲ့ဆင်းရဲတွေပဲနားကကြားတိုင်းကြားတိုင်းဖြစ်ပြနေတယ်နှာခေါင်းကအနံ့ကိုနာတိုင်းနာတိုင်းဖြစ်ပြနေတယ်ရတာကိုစပြီးတော့ဖြစ်ပြနေတယ်ကိုယ်ကတွေ့တည်တိုင်းတွေ့တည်တယ်ဖြစ်ပြနေတယ်စိတ်ကူးစဉ်းစားကြံတယ်လည်းဖြစ်ပြနေတယ်အဲဒီဥစ္စာတွေကဥပါဒณะခါနဲ့ဥပါဒဏ် အာယုံဖြစ်တဲ့ယုံနာစုတွေပဲဥပါဒံအာယုံဖြစ်တဲ့ယုံနာစုတွေအဲဒီဥပါဒံအာယုံဖြစ်တဲ့ယုံနာစုတွေကအကျဉ်းချုပ်ပြောမယ်ဆိုရင်ဒါဒုက္ခသစ္စာတွေဆင်းရဲခြင်းမှတရားတွေတဲ့ဘာကြောင့်ဆင်းရဲတွေလဲဆိုဖြစ်ပြီးပြည့်နေလို့ပါပဲဗုဒ္ဓပုဂ္ဂိုလ်တွေနေကတော့ဖြစ်ပြီးပြည့်မှန်းလည်းမပြီးပါဘူးအဲမြင်တယ်ဆိုတော့ကြည့်ရဲ့ မြင်တဲ့မိမိကိုယ်ကလည်းပဲအရင်ကလည်းရှိခုလည်းရှိဒီလိုသင်နေတာကိုမြင်ရတဲ့အမြင်ကပုဂ္ဂိုလ်ကလည်းအရင်ကလည်းရှိခုလည်းရှိနောင်လည်းရှိဒီလိုသင်နေတာကိုအဲဒီတော့မြင်နဲ့စပြီးတော့မြစ်သက်သာရတဲ့တဏှာဖြစ်တာပေါ့တဏှာနဲ့လည်းဆွဲတယ်ပုဂ္ဂိုလ်သတ္တဝါနေရာချင်းနဲ့ထင်မှပြီးဆွဲတယ်အာဥပါဒိုင်းအာရုံဖြစ်သွားဖို့အဲဒါကို အမှန်တိုင်းသိအောင်ဘယ်လိုသိရမလဲဒုက္ခဆင်းရဲတယ်လို့ဆင်းရဲဖြစ်မှလို့ဆိုသိရမယ်အဲ့ဒါခက်တာပဲသူကလောကမှာသတ္တဝါတွေကမြင်လာကြတာတွေအကုန်လုံးဟာဆင်းရဲလို့ပဲထင်နေမှာတော့ဆင်းရဲလို့ပြောရင်လည်းလို့ဆင်းရဲလို့မထင်ဘူးစာပေကျမ်းကရာပြောနေလို့ကနားထောင်နေကြတာလားอืมယုံကြည်ဖို့သဘောကျဖို့တောင် ပုံခွဲနေတာတို့က တရားတကယ်အားထုတ်ကြည့်မှဖြစ်ပြီးပြတ်သွားတော့ဆင်းရဲတွေဘာမှမကောင်းဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့ပြီးရတယ်အဲ့လိုပြီးအောင်လို့အားထုတ်ရမှာအဲ့ဒါအခုမြင်တိုင်းကြားတိုင်းဖြစ်ပြီးပြတ်သွားတာကိုမှန်တိုင်းမပြီးတော့ဆင်းရဲလို့မပြီးဘူးချမ်းသာတွေလို့ထင်နေတဲ့အဲ့ဒါဝိဇ္ဇာပဲအမှန်မသွားအမှန်မြင်တာဆိုတာပြောတာမြင်တိုင်းမြင်တိုင်းအကောင်းတွေထင်တယ်ကြားတိုင်းနားနဲ့စသည်တိုင်းတွေးထီတိုင်း အကောင်းနေလို့ရှိရင်လည်းဒုတိယဆိုတဲ့နေရာမှာကိုယ်ရဆန်းတာထိုင်တာထားတာသွားတာလာတာလှူကြတာတွေအကုန်ပါရဲ့ဒီကုသနာကြံစီတာတဲ့ဒါတွေလည်းအကောင်းနေလို့ထင်နေကြတာဒုက္ခဆင်းရဲအမှန်ဆင်းရဲအစ်မှန်တရားတွေကိုဒုက္ခချမ်းသာတယ်လို့ထင်နေတာကအမှန်မသွားအမှန်မြင်တာတဲ့အဲဒါဝိဇ္ဇာပဲဒုက္ခဆင်းရဲအစ်မှန်တရား၌ဉာဏ်အမှန်တိုင်းမသိအမှားပြီးတော့သဘောတည် အဝိဇ္ဇာအဝိဇ္ဇာပဲအဲဒီအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတွေဖြစ်တယ်တဲ့မြင်မှုကြားမှုနဲ့စပြီးအကောင်းနေရင်တော့အဲဒီမြင်မှုကြားမှုအကောင်းတွေကိုရအောင်လို့အာထုတ်တာပေါ့အခုလောလောဆယ်မြင်ရအောင်ကြားရအောင်နားရအောင်စားသိရအောင်ဒုတိယအောင်ဟုတ်လားကောင်းတာတွေနဲ့ဝမ်းမြောက်ဝမ်းသာနဲ့ပြောနေရအောင်ဒီကူကြီးပြောနေရအောင် အာထုရတယ်တရားသဖြင့်အာထုတာရှိတယ်မတရားသဖြင့်အာထုတာရှိတယ်မတရားသဖြင့်အာထုတယ်ဆိုတာကတော့ကိုယ်တော်ကိုလိန်နာလိန်မော့လေဒီလိုအာထုတဲ့ဥစ္စာသူတော်ဘာတဲ့တတ်တန်လည်းသအဲမတရားတဲ့ဖြင့်ကိုယ်လိုတိုက်ကြည့်အောင်လို့အာထုတယ်သင်္ခါရတွေဖြစ်လာတရားသဖြင့်အာထုတယ်ဆိုတာကတော့ နောင်ခါကာလမှာကောင်းစားချမ်းသာရအောင်ဆိုပြီးကုသိုလ်ကောင်းမှုတွေပြုကြတယ်ဒါနမှုသီလမှုအဲနောင်ခါကာလချမ်းသာရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေပြုဒါလည်းသင်္ခါရပဲအဲ့ဒါအဝိဇ္ဇာကြောင့်သင်္ခါရတွေဖြစ်ကြသည်ဆိုတာပြောတယ်လို့အဝိဇ္ဇာကြောင့်ဒုက္ခသစ္စာဆင်းရဲခြင်းမှန်နေကမှန်တိုင်းမဲ့သည်အထင်မှားအတိမှားနေခြင်းကြောင့်အဲ့ဒါတွေကိုချမ်းသာတွေကောင်းနေခြင်းပြီးတော့အဲ့ဒီຢာတွေကို ရအောင်သမ်းသာရဲ့ခင်ပြီးသမ်းသာလေးနဲ့ပြည့်စုံရအောင် အာထုတ်ကြတယ်အာထုတ်တော့သင်္ခါရတွေဖြစ်တာပေါ့အာထုတ်မှုသင်္ခါရတွေဖြစ်တယ်သမုဒိယသစ္စာကိုလည်းမှန်တယ်မသိဆင်းရဲကြောင်းတရားလည်းပဲဆင်းရဲကြောင်းတရားမှမသိဘူးတဲ့ဆင်းရဲကြောင်းတရားဆိုတာဘာလို့ဆိုတဏှာပဲတဏှာอืมဘာယာမှုနှိမ့်တဲ့မှုတဏှာလေးတဲ့သူကဆင်းရဲကြောင်းတရားဒီတဏှာလေးရှိတော့ ဘဝတွေခါခါခါခါပြင်းနေတာကိုယ်ဘဝနဲ့ကိုယ်ခင်းနေတော်တာမူလေးကပြင်းနေတာကိုသာယာမူလေးပြင်းနေတာဒါကြောင့်ဘဝတွေခါခါခါခါပြင်းပြီးဥဝနာပြရပြင်းနေတာအဲ့ဒါဆင်းရဲဖြစ်ပွားကြောင်းပဲဘဝအဖြစ်ဖြစ်ပြီးတော့ဘဝလုံးတစ်ဘဝလုံးဆင်းရဲဖြစ်ပွားကြောင်းတရားပဲအဲဒီဆင်းရဲဖြစ်ပွားကြောင်းတရားကိုလည်းဆင်းရဲကြောင်းတရားရယ်လို့မသိဘူးချမ်းသာကြောင်းလို့ထင်နေကြတယ်ဘယ်လိုတော့ဆိုရင်အဲဒီနှိမ့်သက်မှုသာယာမူလေးရှိမှပြောကြကောင်းနေသင်တာပဲ ဒီလိုဒါရာစရာမရှိရင်6တွေ့ပြီဖြစ်ပြီးနေမကောင်းဘူးဆိုတော့အောင်းမိတယ်မြစ်သက်ဒါရာစရာလေးရှိမှဒါမြစ်သက်ဒါရာစရာအာယုံလေးတွေရှားပေးနေရတာကိုယ်တယောက်တည်းနေရလို့ရှိရင်မြစ်သက်ဒါရာစရာမရှိဘူးမရှိတော့မြစ်သက်ဒါရာစရာအာယုံလေးရှားပေးရတယ်မြစ်သက်ဒါရာစရာလေးရှိနေတော့နေကောင်းတယ်ကြော်ကြကောင်းတယ်ထင်တာကိုအာယုံကောင်းကလေးတွေရှိမှ နှိမ့်သက်သာယာပြီးတော့နေမှဆန်းသာတယ်လို့ထင်တယ်ဒါကဒီတိုင်းဒီတိုင်းဒီလိုပဲဖြစ်နေတာပါပဲမြင်ကြအကောင်းလေးတွေရှိနေမှကြားကြအကောင်းလေးတွေနားကြအကောင်းလေးတွေစားကြကြအကောင်းလေးတွေတွေ့ထိကြအကောင်းလေးတွေအဲ့ဒါလေးတွေရှိနေမှနှိမ့်သက်သာယာနှိမ့်သက်သာယာပြီးတော့နေကောင်းထိုင်ကောင်းဖြစ်နေတယ်လို့ထင်တယ်အဲ့ဒါသမှုရပစ္စည်းကို ဆင်းရဲကြောင်းကိုချမ်းသာကြောင်းသိနေတာဒါလေးရှိတဲ့အတွက်ချမ်းသာနေကြအောင်မေလားအဲချမ်းသာကြောင်းမဟုတ်ဘူးတဲ့ဒါဆင်းရဲကြောင်းပဲအဲဒီနိဗ္ဗာန်မှုတွေဖြစ်ရင်နိဗ္ဗာန်မှုအကြောင်းပြုပြီးတော့ဘဝအတိတ်တွေဖြစ်ရလိမ့်မယ်အဲဆင်းရဲကြောင်းပဲဒုက္ခနိရောဓိအာညာဏဒုက္ခနိရောဓဒုက္ခချုပ်ငြင်းရာဒုက္ခချုပ်ငြင်းခြင်းသဘော၌မှန်တိုင်းမဲ့ပြီးအလွဲပြီးဟာတဲ့အဲဒါဘာတော့ဆိုတော့ဒီယုံနာနဲ့ မပြမစက်ဖြစ်ပြတဲ့ယုံနာနေအကုန်လုံးချုပ်ငြိမ်သွားတဲ့သဘောဟာနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကြတော့အကောင်းမထင်ဘူးအဲဗုဒ္ဓဘာသာဝင်တွေဆိုတော့ဘုရားဟောရဲ့တရားတော်ဆိုပြီးတော့ယူသည်ပြနားကြတာဗုဒ္ဓသာသနာဝင်မဟုတ်တဲ့ပြင်ကပုဂ္ဂိုလ်တွေကဆိုရင်အဲ့ဒီဥစ္စာကိုတော့သဘောမကျဘူးသာအကောင်ကြီးလည်းကြောက်သွားတယ်ထင်ပြီးတော့အဲ့ဒီလိုဖြစ်သွားမှသူကစိုးရင်လည်းအများအားသူကမြင်ကြနာစားတွေ့ထိခံစားနေကြတာကော အဲယခုဘဝမှာအာယုံ၆မျိုးတွေခံစားနေရတယ်လေနောင်လည်းဒီလိုခံစားနေကြတာအဲဒီခံစားနေရတဲ့အဖြစ်မျိုးပျောက်သွားမှာကိုဆိုရင်လည်းအဲဒါဆင်းရဲငြိမ်းတာအစ်စ်ကိုဆင်းရဲငြိမ်းတယ်လို့မထင်ဘူးချမ်းသာလို့မထင်ဘူးဆင်းရဲလို့ထင်မှန်ကတော့ ယုံနာဘဝတွေထက်ခါထက်ခါဖြစ်ရင်ဥရနာသေးရဆင်းရဲနေတာပဲဘယ်လေးပါးရောက်ပြီးတော့လည်းဆင်းရဲအများကြီးပါဆင်းရဲတွေအကြောင်းပြောမယ်ဆိုအများကြီးပဲအဲဒီဆင်းရဲနေတဲ့ယုံနာတွေလုံးဝမဖြစ်ဘဲနဲ့ချုပ်ငြိမ်သွားတာဟာအင်းငြိမ်တာပဲဒီယုံနာတွေရှိနေလို့အိုရတယ်နာရတယ်ပြေရတယ်ဆိုရင်ဘူးဆွေးရတယ်ငိုကြွေးရတယ်သာဝနေရည်တွေဖန်ပြီးရတယ် အပေလေးပါးလည်းကြားရတယ်ကိုယ်ဆင်းရဲစိတ်ဆင်းရဲတွေမျိုးမျိုးနဲ့တွေ့ရတယ်အဲဒီယုံနာတွေလုံးဝချုပ်ငိမ့်တယ်ဆိုလို့ရှိရင်တော့သူကဒီဆင်းရဲတွေအကုန်ငိမ့်တာပဲအဲဒါနိဗ္ဗာန်သာသာပဲအဲဒီဆင်းရဲတွေအကုန်ငိမ့်တဲ့ဥစ္စာကိုအမှန်တိုင်းမသိဘူးတဲ့ချမ်းသာတကယ်ချမ်းသာကိုချမ်းသာလို့မထင်ဘူးအဲဒီချုပ်ငိမ့်တော့တာပျောက်သွားမှသူကဆိုရင်လည်းပျောက်သွားလို့ရှိရင်ဆင်းရဲတော့အောင်းမိတယ်ဒုံညာပြင်းနေတာ အဲ့ဒါဝိဇ္ဇာပဲလားအဲ့ဒီချုပ်ငင်းကြောင်းဖြစ်တဲ့တရားကမဂ္ဂစေပါတရားမဂ္ဂစေပါတရားပွားများမှဆင်းရဲငြိမ့်မယ်အဲ့ဒီမဂ္ဂစေပါတရားလည်းချုပ်ငင်းကြောင်းဆင်းရဲဆင်းရဲငြိမ့်ကြောင်းချမ်းသာကြောင်းတရားလို့မထင်ဘူးဆင်းရဲတယ်လို့ထင်နေတယ်ဒီတရားထုတ်ရတာလည်းညပင်မနာပဲလို့ဒီလိုထင်နေတယ်ဒါနာကုသိုလ်ပြုရင်လည်းပင်ပန်းတယ် သီလဆောက်ကြည့်နေရတာကျင့်သုံးနေရတာလည်းပင်ပန်းနေသမထဘာဝနာတွေပွားများအားထုတ်နေရတာလည်းပင်ပန်းနေဝိပဿနာဘာဝနာတွေပွားများအားထုတ်နေရတာလည်းပင်ပန်းနေလို့ဒီလိုသိနေကြတာပေါ့အဲဒီလိုသိနေတာကချမ်းသာကြောင်းအကျင့်တကယ်ချမ်းသာဖို့ရနိလန်းနိလမှာအကျင့်ကိုချမ်းသာကြောင်းလို့မထင်မဲနဲ့ဆင်းရဲကြောင်းထင်နေတယ်အဲ့ဒါအဝိဇ္ဇာပဲတဲ့ အဲ့ဒီဝိဇ္ဇာက၄မျိုးလုံးပါပဲခုဘတ်တော်ရီမှာဒီဝိဇ္ဇာတွေရှိရင်လားအလွဲပြီးတွေရှိရင်လားမိမိတို့သာနာကဖြစ်ပြနေတဲ့ယုံနာတရားတွေဆင်းရဲတွေကိုဆင်းရဲလို့မပြီးချမ်းသာလို့ဆင်းရဲအဲ့ဒီဆင်းရဲတွေဖြစ်ကြောင်းဘဝအဖြစ်ဖြစ်ကြောင်းဖြစ်တဲ့သာနှိမ့်တဲ့မှုတနာလေးတွေကောင်းတယ်လို့ဆင်းနေချမ်းသာကြောင်းဆင်းနေအဲ့ဒီမြင်မှုကြားမှုစားပြီးတော့ယုံနာတွေအကုန်လုံးငြိမ့်သွားတဲ့သဘောနိဗ္ဗာန်ကိုတော့ အဲချမ်းသာဖြစ်တယ်အဲ့ဒါလည်းပဲချမ်းသာလို့မသိဘူးဆင်းရဲလို့သင်္ကေတရနဲ့ပြောင်းပြန်ပြီးသင်တာအဲ့ဒီဉာဏ်ရယောက်ျားဖြစ်တဲ့အကျဉ်းတဲ့ဒါတချို့ကလုံးလုံးကိုမသိပါဘူးပြီးတဲ့ပုဂ္ဂိုလ်ကလည်းပဲအဲ့ဒီကုသိုလ်ကောင်းမှုရဲ့ဒါနပိလဘာဝနာမဲခင်စေပါတရားတွေပေါ်များအားထုတ်နေရတာဟာဒီမှန်းနဲ့ဆင်းရဲတယ်လို့ထင်နေတယ်ပြောင်းပြန်တင်တာအဲ့ဒီပြောင်းပြန်တင်နေတဲ့အဝိဇ္ဇာလေးမျိုးကြောင့်သင်္ခါရတွေဖြစ်ပြီးအဲ့ဒါကိုပြောတယ် အဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတွေဖြစ်ကြသည်အဲ့ဒါမပြီးတော့အမှန်မပြီးတော့ဉာဏ်ကြောင့်မစသည်တွေဆင်းရဲတွေကိုဆင်းရဲတွေမှမပြီးတော့အဲ့ဒါတွေအကောင်းထင်ပြီးဒါတွေနဲ့ပဲပျော်မွေ့ပြီးဒါတွေပဲထပ်ခါထပ်ခါရအောင်ကြိုးစားနေကြအဲပြီးတော့ဆင်းရဲကြောင့်အဖြစ်ဖြစ်တဲ့တဏှာလေးရလည်းပဲ ဆင်းရဲကြောင်းပဲဘဝတည်းဖြစ်ဆင်းရဲကြောင်းအဲ့ဒါလည်းဆင်းရဲကြောင်းမထင်ဘူးဆင်းရဲမထင်တော့အဲ့ဒီတဏှာဖြစ်ပွားအောင်ပဲအားထုတ်နေကြတယ်ဒါရောကြာပြီးကြာပြီးတော့အယုံကောင်းနေပြီးနောက်ပြီးတော့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ဆိုတာကိုတော့လုံးလုံးမသိကြပါဘူးကြားဘူးလို့ပြီးကြတော့လည်းပဲအဲ့ဒီဆင်းရဲငြိမ်းတာဖြစ်ရမလို့ခြင်းများပြန်ဘဝတွေသာသာသာသာဖြစ်ပြီးတော့ အမြဲတမ်းသူကခံစားနေကြတယ်အမြဲတမ်းခံစားနေရတာဒီကြောက်တော့မှသိုးရင်နေကြတယ်အဲဒါကြောင့်အမြဲတမ်းခံစားနိုင်လို့ပဲအားထုတ်ပြန်တယ်တဲ့ဝိဇ္ဇာကြောင့်အဲဒီဆင်းရဲငြိမ်းချမ်းဖြစ်တဲ့အရိယာမဂ္ဂင်7ပါးတရားမဂ္ဂင်7ပါးတရားပွားများဒါနဒီလိုပဲမဂ္ဂင်ထိုက်ပြရလို့ဆိုတာပါလာတဲ့အဲဒီထဲမှာ သီလကျင့်သုံးတဲ့ခါတော့သူစီရတဲ့ရိပ်ပါသမဝါစာသမကမ္မတာသမအာဇီဝသမထဘာဝနာအားထုတ်တဲ့အခါကာလကြတော့လေသမဝါယာမသမသတိသမသမารိတဲ့ရိပ်ပါတယ်ဝိပဿနာရှုတဲ့အခါကာလကြတော့ဒီနေ့ငါဖြစ်ပါလုံးကုံပါပါတဲ့သမဝါယာမသမသတိသမသမารိလည်းပါတယ်သမာဓိတိသမသင်္ကပ္ပလည်းပါတယ်သီလကလည်းစောက်တည်ထားတော့သီလမဲ့ငယ်သုံးပါးလည်းပါတယ်မဲ့ငယ်ဖြစ်ပါတော့ဒီလိုရှိတဲ့မဲ့ငယ်ဖြစ်ပါဖြစ်မယ်အဲ့ဒါကိုချမ်းသာလို့ချမ်းသာကြောင်းလို့မသိဘူး အားထုတ်နေရတရားထုတ်ရတာပင်မနဲ့လို့ဒီလိုသိနေကြတယ်သာသနာအပြင်ဘက်ကပုဂ္ဂိုလ်တွေကသိချာထင်တာပဲဒါဆင်းရဲကြုံမဲ့အောင်းမိတယ်ဥပုသ်ဆောင်တာများသမင်းခါတာဆင်းရဲတာပဲဆိုပြီးတော့သူတို့ကဒီလိုထင်တယ်อืมသူတို့ပြီးတာဘာပြီးတော့ဆိုလို့ချင်းကျောင်းမှာတဲ့ခါကလည်းကြာစာရမစားရဲနေရင်ကျောင်းမှာကြောင်းဖြစ်တယ်ဆိုပြီးတော့ဒါတော့ဒီ ဥပ္ပဆောင်တာကလည်းဘယ်လိုပါပဲဥပ္ပဆောင်တဲ့အတွက်အဲဒီခါကာလမှာဇာဟာယနဲ့ပတ်သက်ပြီးသာတတ်မဲ့မှုကိလေသာတွေမဖြစ်ဘူးကိလေသာတွေမဖြစ်တော့ဒီကိလေသာတွေကြောင့်ဖြစ်မဲ့အကုသိုလ်တွေအဲဒီဒီကိလေသာတွေကဆက်ပြီးဖြစ်မဲ့အကုသိုလ်တွေအဲဒီအကုသိုလ်တွေကအကျိုးပေးမဲ့မကောင်းကျိုးတွေကျင့်ကြင်သွားတာအာဟာရနဲ့ပတ်သက်ပြီးတော့ ေချာစဉ်းစားကြည့်လို့ရှိရင်နေမုန်းတဲ့အပိုင်းမစားရနေတာနဲ့ကိုယ်ပဲဆန်းလာတော့ရနေတာတော့စားဖို့ရတခါဆရာရချေရပြုတ်ရအဲစားရတောက်ရဆေးရကြောရဒီကအလုပ်တွေအများကြီးပဲအဲဒါနေမုန်းတဲ့ခါမစားဘူးဆိုတော့အဲ့ဒီတဲ့ပိုင်းမှာဆန်းလာတာတွေတော့ရသွားတာပဲလည်းငင်းဆန်းလာတာလည်းရအစာနဲ့ပတ်သက်ပြီးသာတတ်တဲ့ ကိလေသာတွေအကုသိုလ်တရားတွေလည်းငြိမ်းအဲ့ဒီအကုသိုလ်တရားတွေကဆက်ဖြစ်မဲ့မကောင်းရိုးတွေအဲ့ဒါတွေလည်းငြိမ်းသွားတယ်ဒါကြောင့်ဝူဆောင်တာလည်းချမ်းသာကြောင်းတရားပဲဒါကိုသာသနာ့ဘာအပြင်ဘက်ကချိုးပုဂ္ဂိုလ်တွေကအဲ့ဒါဆင်းရဲကြောင်းလို့ထင်နေတယ်ဘာဝနာတရားအားထုတ်တာတော့သာသနာအတွင်းကပုဂ္ဂိုလ်တွေကတောင်းပါတချို့က ဆင်းရဲကြောင်းလို့ခင်းနေပဲတရားထုတ်ရင်ပြမနာပဲဆိုပြီးဒီလိုပြောဟောနေကြအဲ့ဒါတွေကတရားဟောတဲ့တရားတော်နဲ့ကြောင်းမြန်ဆန့်ကျင်မဲ့လွဲနေတာဒီအာချမ်းသာကြောင်းအလုပ်ကိုဆင်းရဲကြောင်းလို့သူတို့ထင်နေတာဒါကြောင့်အဲဒီချမ်းသာကြောင်းအလုပ်တွေမဂ္ဂင်7ပါးတရားပေါင်းများမှုတွေမလုပ်ဘဲနဲ့တကယ်အလွတ်နေတော့မတော်မသင့်တဲ့အာထုံမှုတွေဖြစ်တာပေါ့အဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့ အာထုံမှုတွေဖြစ်တယ်မတရားသဖြင့်အာထုံမှုတရားသဖြင့်အာထုံမှုဒီမျိုးဖြစ်တာမတရားသဖြင့်အာထုံမှုဖြစ်ရင်သင်္ခါရပစ္စယဝိညာဏဆိုတဲ့အတိုင်းအဲအပေလေးပါးဝိညာဉ်တွေဖြစ်မှာအပေလေးပါးငရဲစိတ်ဆံပြစ်တာအေဒီချားမဲ့မှာဒီကမျက်စိမိတ်တို့မျက်စိမိတ်တို့သုရိစိတ်ကလေးထုတ်လိုက်တာနဲ့အဲဒီမကောင်းမှုအကုသိုလ်သင်္ခါရတွေကြောင့်ငရဲပရိသေစိတ် ဒိဋ္ဌံပရိသေစိတ်၊ကြိတ်တာပရိသေစိတ်အတူတကယ်ပရိသေစိတ်ကလေးဖြစ်သွားမှာလူကနေပြီးငရဲဖြစ်တယ်ဆိုတော့ငရဲငရဲသားဖြစ်ရတယ်ဆိုတာအမှန်တော့ဒီအကုသိုလ်ကံကြောင့်ဘဝအဖြစ်ပရိသေဝိညာဉ်စပြီးဖြစ်သွားတာပဲဒိဋ္ဌံဖြစ်တယ်ဆိုတော့ဒီတိုင်းနဲ့ပြိတာဖြစ်တယ်ဆိုတော့ဒီတိုင်းနဲ့အဲဒါကြောင့် သင်္ခါရကြောင့်ဝิญဉ္ဇဖြစ်ပြီးဆိုတာဒီအစဉ်တိုင်းအဲဒါကိုဖြစ်သွားတာဘဝတွေသာသာသာသာဖြစ်နေတယ်ဒါကိုဘုန်းကြီးဆောင်ဖို့ကသစ္စာသမုပ္ပါဆောင်ဖို့ကြီးတယ်ဒါလေးဆိုကြအောင်လို့ဒါလည်းဆိုပြီးမှအကုန်လုံးအကုန်လုံးစိုက်ရောမှလို့အမှန်မတော်မမြင်ငါဝိဇ္ဇာကြောင့်သံသာလိန်တော် ကိုလျက်ဘုံမျိုးမူကံသိစီမံ၍ဒါကဝိဇ္ဇာပစ္စယသင်္ခါရဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြသည်ဆိုတာပေါ်လွင်အောင်လို့ဘုန်းကြီးကဖြည့်ဆွဲပြီးတော့ဒီသံဃာစီရပါတယ်မသိမှုကြောင့်အာထုံမှုဖြစ်တယ်ဆိုတော့နားလည်ဖို့ကသိမလွယ်တော့ဘူး အဲဒါအဝိဇ္ဇာကြောင့်တဲ့အဝိဇ္ဇာဘယ်လိုအားလုံးဆိုအမှန်မှန်တော့အမှားမြင်ပြီဉာဏ်ကြတဲ့တရားသဘောဖြစ်နေဒုက္ခသစ္စာဆင်းရဲတရားတွေကိုဆင်းရဲလို့မထင်ဘူးချမ်းသာတွေအကောင်းတွေလို့ထင်နေတယ်ဒါကသာမန်ပုဂ္ဂိုလ်တွေလူတိုင်းလူတိုင်းဒီလိုထင်နေတာပါမြင်ရတာလည်းကောင်းကြားတာလည်းကောင်းနာသဒုတိယတွေကောင်းအဲအကောင်းတွေတွေ့နေရတာတွေအကုန်လုံးကောင်းနေတယ်လို့ထင်နေတာအဲဒါအဝိဇ္ဇာပဲ ဒီတော့ဒါရနှစ်တဲ့နေရတာလေးကိုအရသာရှိတယ်ကောင်းတယ်လို့သိနေကြတယ်အဲ့ဒါသင်ရဲ့ကြောင့်ကိုအမှားတိုင်းမသိဘူးလွဲပြီးနေတာဟာအဲယုံနာခါသိနေချုပ်ငင်းတာနေကံကောင်းတယ်ဆိုတာမသိဘူးချုပ်ငင်းသွားရင်ဖြစ်နေတယ်ခံစားကြံပြီးတော့မကောင်းဘူးလို့လို့သိနေတယ်ချုပ်တော်တော်ပညာရှိပုဂ္ဂိုလ်တွေကအဲ့ဒီလိုသိနေတာအပြီးရလွဲနေတယ်ဒီတော့ဒါနပိလာကုသိုလ်ကောင်းမှုတွေမဲ့ကိစ္စပါတရားတွေပွားများတာပင်မနဲ့ဆင်းရဲကြောင်းပဲလို့ဆိုတယ် မှန်ကအဲ့ဒါဆင်းရဲကြောင်းမဟုတ်ချမ်းသာကြောင်းဆင်းရဲခါတဲ့ငြိမ်းတဲ့နိဗ္ဗာန်ရောက်ဖို့နိဗ္ဗာန်မရောက်သေးခင်လည်းဒီချမ်းသာတာချမ်းသာတွေရောက်ရတယ်ချမ်းသာကြောင်းနဲ့အဲ့ဒါတွေအတိလွယ်ခြင်းကြောင့်တဲ့အမှန်မသွားအမှန်မြင်ကဝိဇ္ဇာကြောင့်ဝိဇ္ဇာကြောင့်ဘာလို့ချမ်းသာလိမ့်လို့ရည်မြော်ကိုလည်းမြင်ကြတိုင်းနေချမ်းသာတယ်ထင်တော့အဲ့ဒါတွေကိုရအောင်လို့ဒီလိုလုံးမှချမ်းသာမှာပဲဆိုပြီးတော့မတရားတဲ့နည်းဖြင့်ခိုးရန်ခိုးလိန်နာလိန်တတ်တန်တတ် အဲမတရားရဲ့နည်းနဲ့ဒီလိုလုပ်ရတဲ့အဲဒါအကုသိုလ်ကာယသင်္ခါရတွေဖြစ်တယ်တရားရဲ့နည်းနဲ့နံဘောအချမ်းသာရအောင်ဆိုပြီးဒါနသီလကုသိုလ်ကောင်းမှုတွေပြုတယ်အဲဒါချမ်းသာလိန်တော့ညီညွတ်ကိုလေဒါကကုသိုလ်ကာယသင်္ခါရတွေဖြစ်တယ်ဇာန်တို့ဝိပဿနာအာယုပဿနာတွေရအောင်အားထုတ်နေရတာလည်းရှိသေးတယ်အဲဒါတွေကတော့အခုလူတွေနဲ့သိမိစဝေးနေတယ် သံသာလိန်တော့ကြီးမြော်ကိုလျက်သုံးမျိုးမှုကသူစီမံ၍ဆင်းရဲတွေကိုချမ်းသာခြင်းပြီးတော့တို့ကျုပ်တစ်ခုပဲပြောရပါဆိုဆင်းရဲတွေချမ်းသာခြင်းပြီးအဲ့ဒါတွေကိုပဲကောင်းခြင်းပြီးကောင်းတဲ့အမြင်ကြားတွေဖြစ်ရအောင်ဆိုပြီးတော့မျက်မှောက်မှာဆင်းရဲသာသာနေရအောင်ဆင်းရဲသာသာစားရအောင်ဆင်းရဲသာသာဝေးရအောင်ကြော်ရပါရအောင်ဆိုပြီးတော့အဲခိုးခြင်းလိမ်ခြင်းစသဖြင့်ပြုကြရရှိတယ် အဲနောက်တန်မြာဘွားတွေကောင်းစားဆန်းသာသွားရအောင်ကြည်ပြီးတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုအဲကိုယ်နဲ့ပြုရင်ကာယကနှုတ်နဲ့ပြောဆိုရင်ဝစီကသိတော်ကကြံစီရင်မနောကအဲဒါသာသင်္ခါရဝစီသင်္ခါရစိတ်တသင်္ခါရနဲ့မနောသင်္ခါရသီလသင်္ခါရကသံသုံးမျိုးသုံးမျိုးမှုကပြုစီမှန်၍အဝိဇ္ဇာကြောင့်သင်္ခါရတို့ဖြစ်ပြီးသားပဲ အဲဒီသင်္ခါရဖြစ်တော့ဘာဖြစ်သွားလို့လဲဝိညာဉ်တွေစပြိတိဝိညာဉ်ဘဝတည်းဖြစ်လိမ့်မယ်တဲ့ဆိုရမယ်မှန်မသွားမှန်မြင်ကဝိဇ္ဇာကြောင့်သမ္မာလိန်တော်ဝိညောကိုလည်းရဲ့ဘုံမျိုးမူကံသူစီမံ၍ဝိညာဉ်တွေစ ယုတ်ကလည်းရေဒါရတော့နောက်နောက်နောက်နေ့ကြာမှာပြောရမယ်သောရအာယရဏသတ္တ၆ပြာဝေဒနာကြောင့်ဒီကဟိုသောမှုဘာသာပြန်ထဲမှာဝิญဉ်ကြောင့်နာယုတ်ဖြစ်ပြီးနာယုတ်ကြောင့်အာယရဏ၆ပါးဖြစ်ပြီးအာယရဏကြောင့်ဖသဖြစ်ပြီးဖသကြောင့်ခံစားမှုဝေဒနာဖြစ်ပြီးဒါကအကျိုးရနေပြီး အကြောင်းတရားတွေတစ်ပါးပြန်လာလို့ဝေဒနာကြောင်းကြောင်းလေးပြရတယ်ဝေဒနာအကျိုးတော့အကျိုးတရားပဲအာမေခံစားမှုအကြောင်းပြုပြီးတဏှာဖြစ်လာတာကိုဒါကြောင့်ဝေဒနာကြောင့်ဝေဒနာ၆တံပါဒာမိသိရကြောင့်သံစင်လောင်း၍ကိုယ်ကောင်းဘဝသိရပြန်ရာ ပြီးဘဝပြီးဖြစ်လာကြမည်တဲ့။ဩဃာသေးရေဝဆွေးနေဝကျွေးကိုနွားစိတ်မချမ်းမြာဥပါရသည်သုံးဝါဆင်းရဲသုသာသည်အဲဒီသံမိုးလည်းပြည့်ထားမယ်ဘုံလည်းပြည့်ရမှာလေဒီရပါလားလေမေဇသမုပ္ပါဣဒံတော့ကြည့်ရအောင်လို့ အမှန်မစွာမှသိမြင်ဝိဇ္ဇာဘုံကောင်းလုံးမှခြင်းစိတ်ကိုနှုံမှုကြံပြုကြောလဲဝိညာဉ်စနောက်ထာတန်နေခြင်းအတိတ်ကြောင့်နဲ့ပြစ္ဆုတ်ကံကျိုးဆက်တယ်ဘုံအမှန်မစွာအမှသိမြင်တာဝိဇ္ဇာပဲအဲဒီဝိဇ္ဇာဘုံလို့ကောင်းတယ်လို့ချမ်းသာတယ်လို့ရှင်းတယ်ဆင်းရဲတွေကိုမှန်တိုင်းမပြီးအဲဆင်းရဲတော့မပြီးတော့ချမ်းသာတယ်အကောင်းကြီးလို့ရှင်းနေတယ်ဟောတာတော့ အမှန်မတော့အမှားဒီမြင်ဝိဇ္ဇာဘုံကောင်းလို့မှခြင်းအဲ့ဒါကောင်းနေထင်တော့အဲ့ဒီအကောင်းနေရအောင်အကောင်းနေခံစားရအောင်လို့စိတ်ကိုနှုတ်မှုကြံပြီးစိတ်ထဲကနေပြီးကြံတယ်ကိုယ်နဲ့ပြုတယ်နှုတ်ကနေပြီးပြောတယ်အဲ့ဒါမနောကံကာယကံဝစီကံပေါ့လေသင်္ဃာဆွဲတဲ့အတိုင်းရေးထားတာကာယကံဝစီကံမနောကံဒီလိုတော့မဟုတ်ဘူးမနောကံကာယကံဝစီကံ စိတ်ကိုနှုတ်မှုကြံပြုပြောတယ်ဒီတော်မှတော့ကာယဟာရသေတော့ကနေပြီးကြံတယ်ကိုယ်မူရနဲ့ပြုတယ်နှုတ်မူရနဲ့ပြောတယ်ကောင်းတာလည်းရှိဆိုးတာလည်းရှိတယ်အဲကောင်းတာကောင်းတာကိုကြံကောင်းတာပြုကောင်းတာပြောလို့ရှိရင်တော့ကုသိုလ်သင်္ခါရတွေဖြစ်တာပါပဲမကောင်းတာတွေကြံမကောင်းတာတွေပြုမကောင်းတာတွေပြောလို့ရှိရင်တော့အာဟုသောသင်္ခါရတွေဖြစ်တယ်အဲဒီ ဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့အဲဒီလိုသင်္ခါရအာရုံကိုဖြစ်လာတော့ဘာလို့လဲဝိညာဉ်စားနောက်ထပ်တန်နေခြင်းတဲ့ဒီဒီချမ်းမြတ်မှာရေရေဝိညာဉ်ဘဝအပြည့်ကြည့်ရတယ်တဲ့အဲဒါလေးလည်းဆိုရကြအောင်လို့အမမသွားအမတိမြင်မမသွားမတိမြင် ဇာဖုံးကောင်းလုံးမှခြင်းဝိဇာဖုံးကောင်းလုံးမှခြင်းဝိဇာဖုံးတယ်ဆိုတာဟိုအဝတ်နဲ့ဖုံးတာမျိုးဒီသုံးတရားနဲ့ဖုံးထားတာမျိုးတွေမဟုတ်ဘူးသူကအဝိဇ္ဇာကအရင်ဖြစ်သွားတာပဲမြင်နိုင်ကြတဲ့နေရာ ဖြစ်ပြတဲ့တရားတွေဒုက္ခသစ္စာတွေမှန်နေပြီးရမှာမြင်တာမြင်ပြီးကြောက်ကြတာကြားပြီးကြောက်နာနာနာပြီးစားတာစားပြီးပြီးကြောက်ဝိရိယဒုတိပြီးကြောက်သိကုသနာကြံကြတဲ့သူချက်ချင်းချက်ချင်းပြောက်ပေါ်သွားတာတွေအဲ့ဒါတွေအမှန်တည်းပြီးရမှာပြက်ဖြစ်ဖြစ်ပြီးကြောက်တာလည်းမမြဲဘူးဆင်းရဲတွေပဲပုဂ္ဂိုလ်သားတာမဟုတ်တဲ့သဘောတရားတွေအမှန်တည်းပြီးရမှာအဲ့ဒီလိုပြီးရမယ်ဆိုတာမပြီးဘဲနဲ့သူအဝိဇ္ဇာက ရှင်းဥစွာသူကသိတာကိုအလွဲမြင်ကသိတာမြင်တာနဲ့ဟာငါပဲသူပဲယောက်ျားပဲမိန်းမသူကယင်သိသွားတာမြင်နေတာပဲရင်ကလည်းရင်ကမြင်တာလည်းငါသူမြင်တာလည်းငါပဲအဲဒီလိုအလွဲတွေရင်ကသိတာအလွဲတွေသူကအရင်ကြကြပြီးပြီးတော့အဲ့ဒါဖုံးတာပဲအလွဲတွေရင်ကြကြပြီးတော့ဖုံးကိုရတာအမှမပေါ်အခုယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတိုင်းနဲ့မြင်ပြီးပြီးချင်း သိအောင်မှတ်ရတော့ကြားပြီးပြီးချင်းနာမိစားပြီးပြီးဒိဋ္ဌိပြီးဘုံလုံးဖြစ်ဆက်ဖြစ်ဆက်တွေလိုက်ပြီးတော့မပြတ်မှတ်နေရတယ်အလွဲပြီးတွေမရအောင်လို့အမှန်ပြီးတွေရအောင်လို့ဒီမှာလိုက်ပြီးရှုနေရတာအဲဒီလိုမရှုနိုင်တဲ့ပုဂ္ဂိုလ်တွေမှာအများအားဖုံးတာရှုနေတဲ့ပုဂ္ဂိုလ်တောင်မှလည်းပဲရှုတာကနောက်ကျနေလို့ရှိရင်အဝိဇ္ဇာကအရင်လွဲပြီးသွားတာပဲအလွဲပြီးသွားမှလည်းကောင်းတယ်လို့ထင်တယ်ဆိုရမယ်အမှန်မသွား မသိမြင်ဝိဇ္ဇာဖောကောင်းလုံးမှခြင်းစိတ်ကိုနှုတ်မှုကြံပြုပြောလင်ဝိဇ္ဇာကြောင့်သင်္ခါရဖြစ်သွားပြီဆိုလို့ရှိရင်ဝိညာဉ်စာနောက်ထပ်ပါနေခြင်းသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီဆိုသင်္ခါရ ကုသိုလ်ကအကုသိုလ်ကအကြောင်းပြုပြီးတော့ဒေဝီချားမဲ့မှာပရိဂရေဝိညာဉ်ဖြစ်တယ်။တဘဝတဘဝထဲမှာပရိဂရေဝိညာဉ်ဖြစ်စဉ်နဲ့သင်္ခါရတွေဆိုတာအများကြီးတဘဝထဲမှာအများကြီးရှိတယ်။ဒီခုဘဝထဲမှာကောင်းတဲ့ကုသိုလ်သင်္ခါရတွေကြောင့်ဘဝတွေဖြစ်ပေါ်တယ်အများကြီးရှိတယ်။အကုသိုလ်သင်္ခါရတွေကြောင့်လည်းရှိတာပဲ။အဲရှိရှိသောဘဝတွေကလည်းဒီလိုပဲ။ အဲဒီဘဝကပြီးတဲ့အခါမှာသူရိစိတ်စိတ်ကလေးဆုံးသွားလို့ရှိရင်အဲဒီဝိညာဉ်အတိတ်ကလေးဆက်ပြီးတော့ပြီးရမှာကုသိုလ်ကြောင့်ဖြစ်မလားအကုသိုလ်ကြောင့်ဖြစ်ဖြစ်ပါတယ်သိချပါတယ်လို့ကအင်းဒါကအာရိထားတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဘယ်လေးပါးကလုံးဝလုံးမြောက်နေတာကိုသူကကုသိုလ်ကြောင့်မသိရတော့မှာပါပဲအဲဝိညာဉ်ရေဒီယိုဝိညာဉ် ဖြစ်ပေါ်ပြီးလာတယ်တဲ့အဲဒါအတိတ်အတိတ်အကြောင်းနဲ့ပြစ္ဆုတ်ပံကျိုးတဲ့အတိတ်အကြောင်းအဝိဇ္ဇာနဲ့သင်္ခါရအတိတ်အကြောင်းသစ္ဆုတ်ပံကျိုးဝိညာဉ်ဖြစ်လာပြီ။အော်။ဒီဝိညာဉ်မှာကြည့်ရမယ်ဟုတ်လား။ဒီဝိညာဉ်သူကဘုံလုံးနားလဲကြရပြီပါပဲ။ဒီဝိညာဉ်မှာ ထိတ်တဲ့ဟာတွေကတော့သူကညွှန်းချုပ်ပုံဆိုတာကတော့အဲချုပ်ပုံကိုပြောတော့ဝတ်သုံးပါတဲ့ချုပ်ပုံဆိုတာအဝိဇ္ဇာချုပ်လို့ရှိရင်သင်္ခါရချုပ်တဲ့စသဖြင့်အဲ့ဒီအဲ့ဒီအဝိုင်းသွင်းဟာတွေကတော့အစဉ်ဆက်ချုပ်သွားပုံလေအဲ့ဒီချုပ်အောင်ကြည့်ရမှာဝတ်သုံးပါတဲ့ဒုတိယအဝိုင်းကဒီနေ့ကကာမဝိပါကဝတ် ဒါကိလေသာကိုကာမဝိပါကဝတ်မူရင်းအင်္ဂါ12ပါးတဲ့အဝိဇ္ဇာတို့သင်္ခါရတို့ဒါ12ပါးအားလုံးဟိုခုနကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးဝိဇ္ဇာနဲ့သင်္ခါရနဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးသုံးခုအဲ့ဒီအင်္ဂါတွေ12ခုရှိတဲ့စိတ်ပိုင်းနဲ့နောက်မူရင်းအင်္ဂါ12ပါးမှာပါဝင်တဲ့အင်္ဂါကလည်းရှိတယ်ပါဝင်တဲ့အင်္ဂါတွေ ဟိုကအဝိဇ္ဇာဖြစ်တယ်ဆိုလို့ရှိရင်အဝိဇ္ဇာနဲ့မကင်းရမကင်းကြောင်းတဏှာလည်းဖြစ်တာပဲဥပါဒါလည်းဖြစ်တာပဲဒါကြောင့်ပါဝင်အင်္ဂါကတဏှာနဲ့ဥပါဒါအဝိဇ္ဇာဖြစ်တယ်ဆိုရင်တဏှာဥပါဒါဖြစ်တော့တာတဏှာဥပါဒါဖြစ်တယ်ဆိုရင်လည်းအဝိဇ္ဇာဖြစ်တော့တာပဲဒါကြောင့်အဲဒီပထမအကမှာ

မူရင်းအင်္ဂါ12ပါးတဲ့ကသနာဥပါဒအင်္ဂါ2ပါးပါတယ်အဲပါဝင်အင်္ဂါကအဝိဇ္ဇာကိုကြတာအဝိဇ္ဇာကသနာဥပါဒဖြစ်ဝိဇ္ဇာပါတာဝိဇ္ဇာမပါဘဲနဲ့သနာဥပါဒမပြည့်နိုင်ဘူးအဲဒါကြောင့်မူရင်းအင်္ဂါနဲ့ပါဝင်အင်္ဂါနဲ့ပေါင်းလိုက်လို့ရှိရင်အင်္ဂါ3ခု3ခုရတယ်အကြောင်း3ခုနောက်ပြီးတော့ဝိဇ္ဇာကြောင့်သင်္ခါရဆိုတဲ့နေရာသင်္ခါရကသာ

ပြထားတဲ့နေရာတော့ဘဝဆိုလို့ရှိရင်သင်္ခါရပါသင်္ခါရနဲ့ဘဝကသဘောင်းနဲ့ပဲနောက်မှဖွဲ့ပြောအခုနေရာကြောင့်အဲ့ဒီမြောက်သေးဘူးဆိုတော့နောက်ဝိညာဉ်နာဥဒလာနာဖသဝေဒနာတဲ့အဲသင်္ခါရကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ကြောင့်နာယုတ်ဖြစ်နာယုတ်ကြောင့်သလာရဏသလာရဏကြောင့်ဖသဖသကြောင့်ဝေဒနာဆိုတာသစ္စုပ္ပန်အကျိုး၅ပါး အခုလူတွေမြင်နေကြတဲ့ဓာတ်တွေပဲမြင်နေဆိုတော့ဒီ၅ပါးပဲမြင်နေဆိုတာသက္ကုဝိညာဉ်နဲ့သက္ကုဝိညာဉ်နဲ့တွဲပြီးဖြစ်တဲ့စေတသိက်တွေနာနေရှိတယ်သူရဲ့မိယာဖြစ်တဲ့ရုပ်ရှိတယ်မျက်စိအဲနာယုတ်နောက်သာရယရဏသာရယရဏကလည်းအဲ့ဒီခိုက်တာမှာမြင်တဲ့ခိုက်တာမှာမျက်စိဆိုတဲ့အာယတနာပါမျက်စိမရှိရင်မမြင်နိုင်ဘူး နားကြတဲ့ခါကာလကျတော့သောတာယရဏနှာခေါင်းကနာနာတဲ့ခါကာနာယရဏတရားအရသာပြီးတဲ့ခါမှာဇိဝါယရဏကိုယ်ကအတွေ့အထိတွေ့ထိတဲ့ခါကာလကျတော့ကာကာယယရဏကာယယရဏပြီးတော့ဟတ်တာ အာသာကအာယုန်နဲ့စိတ်နဲ့တွေ့သွားတာအဲတွေ့ရတော့ခံစားတယ်မြင်မြင်ပြီးတော့မြင်လာကောင်းလို့ရှင်လဲကောင်းပြီးတော့ခံစားတယ်မြင်လာမကောင်းလို့ရှင်လဲမကောင်းပြီးတော့ခံစားတယ်ကြားတာနာနာတွေအကုန်လုံးဒီလိုပဲအကောင်းဆိုးတွေရှိတာပဲအဲဒါအခုမြင်နိုင်ကြားနိုင်နေဖြစ်နေတာတွေကဘာတွေတုံးဆိုရင်ဒီဝိညာဏဥဒ္ဒနာဖသဝေဒနာတွေပဲဒီဘဝကပြုခဲ့တဲ့သင်္ခါရကာမဘဝတွေကြောင့်ဒီခုဘဝမှာမြင်နိုင်ကြားနိုင်နေ ဝိညာဉ်နာဥဒ္ဒလဖသဝေဒနာတွေဖြစ်နေပြီအဲဒါကမူလရင်းအင်္ဂါ7ပါးတဲ့ကအရင်းကအင်္ဂါ7ပါးတဲ့ကအဲဒီဝိညာဉ်နာဥဒ္ဒလဖသဝေဒနာအရင်းကနေဖြစ်တဲ့ဆိုလို့ရှိရင်ဇာတိနဲ့ဇရာမရဏကလည်းပါတာပဲတဲ့ဘာဖြစ်လို့လဲဆိုဝိညာဉ်ဖြစ်တာကိုဇာတိပဲ ဝိညာဉ်ရင့်တာကသရာပဲဝိညာဉ်ပြက်တာကမရဏပဲနာယုတနဲ့ဖသဝေဒနာလည်းအတူတူပဲဖြစ်တာကသာတိရင့်တာကစရာအဲနောက်ဆုံးပြက်တာကမရဏဘဝအဖြစ်ဖြစ်တယ်ဆိုတာဒီဝိညာဉ်နောင်တနဲ့ဖသဝေဒနာဒီ၅ခုဖြစ်တာပဲအိုရင့်နေတယ်ဆိုတာဘိုးကြီးခွားကြီးဖြစ်ရင့်နေဆိုတာဝိညာဉ်နောင်တနဲ့ဖသဝေဒနာတွေသူတို့သူတို့ရင့်နေတာတွေပဲ နောက်ဆုံးကြသေးရဲဆိုတော့ဒီဝိညာဉ်နောက်သာဖသဝေဒနာတွေအဆုံးသတ်သွားတာပဲဒါကြောင့်မို့ဝိညာဉ်နောက်သာဖသဝေဒနာဆိုတဲ့အကျိုး၅ပါးမူလအင်္ဂါယူလိုက်ရင်တဲ့ဇာတိဇာမရဏဆိုတဲ့ပါဝင်တဲ့အင်္ဂါတွေလည်းပဲဒီမှာအကျုံးဝင်သွားတယ်အဲဒါကြီးကအဲကြီးက

နောက်အဲဒီကာမဝတ်ကြောင့်ဝိညာဉ်တော်သားလားဖသဝေဒနာဆိုဝိပါကဝတ်ဖြစ်လာတာတဲ့ဝတ်သုံးပါးလဲလာတာကိလေသာကြောင့်ကံဖြစ်ကံကြောင့်အကျိုးဖြစ်တာအကျိုးဟာဝိပါကဝတ်ပါပဲအဲဒါပြီးလို့ရနောက်ပြီးတော့အပြင်းဆုံးကတော့နောက်မှပြောရမယ်လားချုပ်တာအခုပြောလို့ဖြစ်လို့သူကလေပုံနဲ့ရှင်းစွာပြောအောင်

အတွင်းကာလအားဖြင့်အဲ့ဒီ၅ခုကိုအတိတ်ကာလခေါ်သည်တဲ့သစ္စာနဲ့ပြောမယ်ဆိုလို့ရှိရင်သမှုရိယသစ္စာပဲအကြောင်းပဲအကြောင်းသစ္စာပဲအဲအတိတ်ကြောင်း၅ပါးကအကြောင်းသစ္စာသမှုရိယသစ္စာနောက်ပြီးတော့ဒီကဝိပါကဝဝိညာဏသဖသဝေဒနာဆိုအကျိုးတရားပဲဇာတိပြာမရဏဆိုလည်းအကျိုးတရားပဲဝိပါကဝတ်

အဲဒီပစ္စုပန်အကြောင်းကြောင့်တရားဝေဒနာပစ္စယတနာဝေဒနာကြောင့်တဏှာဖြစ်ပြီးလာကြတာကိုဟိုဘာသာပြန်နေကတဏှာဖြစ်ပြီးတဏှာကြောင့်ဥပါဒံဖြစ်ပြီးတဏှာနဲ့ဥပါဒံကမူလရင်းအင်္ဂါတဏှာဥပါဒံမူလအင်္ဂါယူလိုက်လို့ရှိရင်အဝိဇ္ဇာကလည်းပါဝင်တာပဲပါဝင်အင်္ဂါတဲ့တဏှာဥပါဒံအဝိဇ္ဇာဒါကကိလေသာဝတ်တယ်ဒီနဲ့၃ပါးပဲခုနကတော့အဝိဇ္ဇာကရင်းခံယူတာ

ဘဝကအရင်းကအင်္ဂါဘဝအရင်းကအင်္ဂါဖြစ်လို့ချင်းကာမဘဝဖြစ်ရင်သင်္ခါရဆိုတာပါဝင်တော့တာပဲဘဝနဲ့သင်္ခါရတွေကနှစ်ခုအဲရှိကတဏှာဥပါဒံအဝိဇ္ဇာဆိုတာကကိလေသာဝက၃ခုဘဝနဲ့သင်္ခါရဆိုကာမဝကနှစ်ခုအဲဒါပေါင်းလိုက်ရင်၅ခုပစ္စုပန်အကြောင်း၅ပါးလေအခုပစ္စုပန်မှာဖြစ်နေတဲ့အကြောင်း၅ပါးလေညီညာကနေပြီးတော့လဲอืม ဉာဏ်ကနေပြီးတော့ตายာပြီးဆွဲလန်းဆွဲလန်းပြီးတော့အာထုပ်ပြုလို့လို့ဒီမှာဘဝသင်္ခါရကြီးဖြစ်နေတာကြာရကလည်းကြောင်းပြုပြီးဖြစ်တာနဲ့နာယသဒုတိယတွေကဖြစ်စီကုသနာကြံပြာဖြစ်တာတွေပြစ္ဆုတ်ပါအကျိုးကိုမှီပြီးတော့ပြစ္ဆုတ်ပါအကြောင်းတွေဖြစ်နေတာပြစ္ဆုတ်ပါအကြောင်း၅ပါးဖြစ်ဖို့အဲဒါပြစ္ဆုတ်ပါကာလပဲသစ္စာနဲ့ဖွဲ့လို့ရှိရင်သမုဒိယသစ္စာအဲဒီသမုဒိယအကြောင်းနောင်ကာလကြမှာနောင်ဘဝကြမှာဒုက္ခကြမှာအခုဖြစ်မှာတော့မဟုတ်သေးဘူးလို့ အဲဒီသမုဒိယသစ္စာကြောင့်နောက်ဘဝရောက်သွားတယ်ဝိပါကဝဇာတိဇာမရဏဘဝပစ္စယဇာတိဇာတိပစ္စယဇာမရဏအဲဒါဇာတိဇာမရဏမူလရင်းအင်္ဂါနှစ်ပါးမူလရင်းအင်္ဂါနှစ်ပါးယူလိုက်ရင်ဒါကဝိညာဏဥဒ္ဒနာဖာသဝေဒနာကြီးပါသွားပြီပါဆိုသူတို့ပါပဲဇာတိဆိုတာဘသူရဲ့ဇာတိတော့ ဝိညာဉ်ဥဒ္ဒလဖသဝေဒနာကြီးဖြစ်ပေါ်တာကိုပြောတာသရာဆိုတာဘာတော့ဥမင်းဆိုတာဥမင်းရောတာဘာတော့ဆိုဝိညာဉ်ဥဒ္ဒဖသဝေဒနာတွေဥမင်းရောတာပဲပြီးတယ်ဆိုတာဘာတော့ဒီဝိညာဉ်ဥဒ္ဒလဖသဝေဒနာတွေနောက်ဆုံးပြတ်ဆဲသွားတာပဲအခုလူတွေဟာပထမစပြီးတော့ဖြစ်လာတယ်ပြိတ္တိတွေကလူတွေပြီးတာကတော့မွေးမှပြီးတာပေါ့လေမွေးခင်ပြိတ္တိတွေကသူကစပြီးတော့ဖြစ်လာတယ် အဲ့ဒါဘာတွေဖြစ်လာလဲဝိညာဉ်သတ္တဖသဝေဒနာဒီ၅ပါးဖြစ်လာတာပဲအဲ့ဒါဇာတိခေါ်တယ်နောက်တစ်ပြေးပြေးရင့်ကျက်နေတယ်မသေးခင်အတွင်းရင့်နေတာပဲอืมဆံဖြူသွားကြိုးမှလည်းအိုတယ်လို့ဆိုတာပြီးကြတယ်ဒါပေမဲ့လို့တစ်ချိန်နဲ့တစ်ချိန်ရင့်ကျက်နေတာဘယ်သူတွေတော့ဆိုဝိညာဉ်သတ္တဖသဝေဒနာတစ်ခါကတစ်ခါအသေးသေးတွေဖြစ်နေတာအဲ့ဒါတွေရင့်လာတာတွေပထမအစကဖြစ်တာနဲ့မတူဘူးနောက်ဖြစ်တာတွေကလည်းနည်းနည်းညံ့ညံ့လာတယ် ee la rdzr ista tyaa lre d a ကုသိုလ်အကုသိုလ်ကြောင့်တော့ဝတ်ပြရမယ်အကျိုး၅ပါးအနာကကျိုး၅ပါးကာလအားဖြင့်အနာကကာလဝေခေါ်သည်အဲဒါယခုကနေကြည့်ရင်အနာကပေါ်တယ်ဟိုဘဝရောက်တော့လေသူကပြစ္ဆုတ်ပံဖြစ်နေတာပဲပြစ္ဆုတ်ပံကျိုး၅ပါးဖြစ်တာသူပြန်တာပဲအဲဒီနောက်ဘဝကျတော့လည်းပဲဝေဒနာအကြောင်းပြုပြီးတဏှာတို့ဥပါဒာတို့အဲဒီပြစ္ဆုတ်ပံအကျိုးတွေထပ်ပြေအောင်မှအဲဒီအကျိုးတွေကြောင့်ခါ အဲဘဝပြည့်တွေတခါထကြည့်ရအောင်ပါပဲဝိညာဉ်သတ္တဖသဝေဒနာဇာတိဇာမရဏထကြည့်အောင်ပါအဲဒီလိုလဲပြီးတော့ဖြစ်နေတာတဲ့ဒီတိုင်းစလိုက်ရင်လည်းရပါရဲ့လို့ကဒီတိုင်းစလိုက်လို့ရှိရင်လည်းဝိညာဉ်သတ္တဖသဝေဒနာအဲဒီဝေဒနာအကြောင်းပြုပြီးတော့အဝိဇ္ဇာကလည်းတခါလာကြတာဟုတ်တယ်မှာလဲဝိညာဉ်သတ္တဖသဝေဒနာတွေခုဖြစ်နေမြင်တိုင်းမြင်တိုင်းနေ အဝိဇ္ဇာကအမှန်တိုင်းပဲဒီအလွဲပြီးနေတာဒုက္ခတွေဆင်းရဲတွေကိုချမ်းသာလို့ထင်နေတယ်အဝိဇ္ဇာအဝိဇ္ဇာဖြစ်တဲ့တဏှာချမ်းသာတဲ့အကောင်းတွေထင်တော့တဏှာပါတာပေါ့ဒါကတော့ဆွဲလန်းတော့ဥပါဒံဖြစ်လာတယ်ဥပါဒံဖြစ်တော့ဒီလိုလုံးမှကောင်းစားမှာပဲဆိုပြီးတော့သင်္ခါရအာထုတ်တယ်ကာမဘဝလည်းဖြစ်သွားရောဩအဲဒီနောက်ဆုံးဘဝနောက်ဘဝမှာ ဝိညာဏသလားဖသဝေဒနာအကြောင်းပြုပြီးတော့ဝိဇာရဏဥပါဒဖြစ်လာတယ်။အဲဒီဝိဇာရဏဥပါဒဖြစ်တော့ကိုကာမဝုနဲ့ကာမသင်္ခါရနဲ့ကာမဘဝဖြစ်တယ်။သင်္ခါရနဲ့ကာမဘဝကြောင့်နောက်တစ်ခါဒီလိုပဲဝိညာဏသလားဖသဝေဒနာအကျိုးတရားတွေတစ်ခါပြောင်းမှာပဲ။အကြောင်းတည်းလက်အကျိုးတည်းလက်ဒီတိုင်းသွားနေတာပါပဲ။အဲဒါလေးစက်ထဲမှာကြည့်ရင်ဒီတိုင်းပါပဲ။ဟုတ်လား။ နားလည်လောက်ကြတော့ရှိပါရဲ့ဟုတ်လားအတိတ်ကြောင့်၅ပါးကြောင့်သစ္စုပ္ပန်ကျိုး၅ပါးဖြစ်ပြီးဟိုဟိုနည်းနည်းကာလ၃ပါးတွေကဟုတ်ပါအလွာ၄ပါးကနေပြီးတော့အတိတ်ကြောင့်၅ပါးကြောင့်ဒီကြောင့်၅ပါးဆိုသူထင်တာတွေပဲဝိဇ္ဇာတနာဥပါဒံကာမဝတ္အဲကံသင်္ခါရကာမဘဝအဲ့ဒီ၅ပါးသိကြောင်း၅ပါးအကြောင်းသစ္စုပ္ပန်အကျိုး၅ပါးဖြစ်ပြီးဆိုတာကိုမြင်နိုင်ကြတိုင်းဖြစ်နေတာလေအဲ သုစုပန်ဂျုံ၅ပါးဝိညာဉ်နာသရဖသဝေဒနာသူ့ထက်ကဇာတိပြမရဏလည်းပါတယ်အဲဇာတိတွေဇာတိကတော့ဇာတိကတော့ပြီးခဲ့ပြီဇာတိကတော့အခုဖြစ်နေတာတွေပေါ့ဒါကနောက်ဆုံးတစ်နေ့ကျမရဏအဆုံးသတ်ရမှာလေမစ္ဆုပန်ဂျုံ၅ပါးမစ္ဆုပန်ဂျုံ၅ပါးမှီပြီးတော့တကဝေဒနာပစ္စယဒနာကနေဝေဒနာဥပါဒအဝိဇ္ဇာအဲဒီကိလေသာဝတ္ထုဖြစ်နေတယ်လို့

သစ္စုပ္ပန်အကြောင်း၅ပါးကြောင့်အနာကအကျိုး၅ပါးဖြစ်ပြီးဟောဝိညာဏသနာဘာသာဝေဒနာသာတိပြမရဏအဲဒီနာကအကျိုး၅ပါးမိပြီးတော့တကားအဲဒီနောက်တဲ့ဘဝတကားအဲနောက်တဲ့ဘဝတကားဖြစ်ဖို့ရအကြောင်းတရားတွေတကားဖြစ်လာမှာအဲဒီအကြောင်း၅ပါးဖြစ်မယ်အဝိဇ္ဇာဒနာဥပါဒာအာသင်္ခါရကာမဘဝတွေဖြစ်မယ်အဲဒီအကြောင်း၅ပါးအကြောင်းတကား အကျိုးပဲ၅ပါးဖြစ်မယ်ဝိညာဏသနာဘာသာဝေဒနာအဲ့ဒီအကျိုးကိုမိပြီးတော့လည်းအကြောင်း၅ပါးတခါထပ်ပြီးတော့ရှင်းမယ်ဟုတ်လားသစ္စုပ္ပန်အကြောင်း၅ပါးဆိုတာအဲ့ဒါသူ့ဘဝနဲ့ပြီးတော့သစ္စုပ္ပန်လို့ခေါ်ရတာပေါ့လေခြေဘဝနေကြည့်ရင်တော့အနာဂတ်ပဲနောက်ဘဝနေကြည့်လို့ရှိရင်အတိတ်ပဲအဲ့ဒါတွေကလူရင်းကတော့အကြောင်း၅ပါးကြောင့်ကျိုး၅ပါးအကြောင်း၅ပါးကြောင့်ကျိုး၅ပါးလဲနေတာပါပဲခြေဘဝကအကြောင်း၅ပါးကြောင့်နောက်ဘဝကျိုး၅ပါးဖြစ်တယ် အဲဒီဘဝကအကြောင်း၅ပါးကြောင့်နောက်ဘဝအကျိုး၅ပါးဖြစ်တဲ့ဒီလိုပရိစ္ဆသမုပ္ပါလဲပြီးတော့နေတယ်တဲ့အဲဒီပရိစ္ဆသမုပ္ပါလဲနေတာကိုပြတ်ဆဲရအောင်လို့အခုဝိပဿနာတရားအားထုတ်ကြရတယ်တဲ့ဒီနေ့တော့ပြတ်ဆဲတာတွေမဝနိုင်နေဘူးအဲဒါလဲပုံပဲသဘောပေါက်အောင်လို့အဲထပ်ပြီးတော့လည်းစဉ်းစားထားအောင်ဟုတ်လားထပ်ပြီးတော့လည်းပြောအောင်မယ်ဘုန်းကြီးကအဲဆောင်းဘုတ်ကလေးဆိုပြီးတော့ဒီနေ့ပြသိမ်းမှဆိုရင်နာရီကနာရီဘုန်းကြီးမှတ်တဲ့နာရီကြည့်ရတော့ တနာကြီးနည်းနည်းတော့ကျော်သွားအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတော်ဖြစ်ကြပြီသင်္ခါရကြောင့်ဘဝသည်ဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ဖြစ်သည်နာယုတ်ကြောင့် na-adịghị, na-adịghị na-adịghị na-adịghị, na-adịghị na-adịghị, era raj ကြောင့်ကံဘဝဖြစ်သည်ဖြစ်ကြောင့်ကံကြောင့်ဘဝသည်ဖြစ်မှု သာတိပေါ်လာပြီသာတိကြောင့်ကိုခြင်းသေးခြင်းပေါ်လာပြီသို့ရင်ပူဆွေးခြင်းကိုကြွေးခြင်းကိုဆင်းရဲခြင်းသိဆင်းရဲခြင်းသိပြင်းစွာပူပန်ခြင်းတို့ဖြစ်ပေါ်လာကြသည် ကုန်းဤနည်းဖြင့်သမ္မာနှင့်မရောမကျဲသင်ရဲ့စုသက်သက်သာဖြစ်ပေါ်လျက်ရှိစေသည်မမသွားအမှားမြင်ကားဝိဇ္ဇာကြောင့်သန္တာလိန်တို့ဤမြောကိုလျ ၆ပြာဝေဒနာကြောင့်အနာ၆တံဥပါဒာနှင့်သိရာကြောင့်သံသင်လောင်း၍ကိုကောင်းဘဝသိရပြန်ရာဥပါတိယေဝဆွေနှင့်ကိုကျွေးကိုနာ ပြီလုံးဝဆင်းရဲစုသာပြီမမသွားအမှားပြီးမြင်ဝိဇ္ဇာဖုံးကောင်းလုံးမှတ်ခြင်းသိကောနှုတ်မှုကြံပြုပြောလင်ဝိညာဉ်စနောက်သာတန်နေခြင်း

လုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်သိမ့်နေကြသံဃာကြပါစေ